အခန်းကြီး19အငယ်1မှ6ယောသဤတာဦးမနာရှေအမျိုးသားတို့သည်စီရန်ပြု၍အမွေခံရသောမြေဟုမူကားမနာရှေဤတာကြီးဟုသောဂိလဤအဖမာခိရသည်စစ်သူရဲဖြစ်၍ဂိလပြည်နှင့်ဗာရှန်ပြည်ကိုရ၏ယောသဤတာမနာရှေဤတာယောက်ျားအခြားသည်ဟုသောအဘိဇာတာဟေလက်တာ အတယေလသားရှေခင်သားဟေဘာသားရှိမိတသားတို့သည်အဆွေအမျိုးလိုက်စီးဒံပြု၍ရကြသေး၏တို့ရတွင် မနာရှေမာခိရဂိလဟေဘာတို့မှဆင်းသက်သောဇလောဖ၌တားယောက်ျားမရှိတမိတက်တက်သာရှိသူ၏တမိတို့အမိကားမာလာနောအာဟောဂလာမိလကာ တိရဇာတည်းထိုမိမတို့သည်ယေဘရဟိတ်ဧလဇာနုံဤသားယောရှုမင်းများရှိသို့ချဉ်ကပ်၍အကျွန်ုပ်တို့ ပေါ့ဖော်နှင့်အတူအမွေခံရသောအခွင့်ကို အကျွန်ုပ်တို့အားပေးစေခြင်းဟံထာဝရဘုရားသည်မောရှိကိုမှားထားတော်မူပြီးဟုလျှောက်၍ထာဝရဘုရားမှားထားတော်မူသည့်အတိုင်းသူတို့အဖအ၏ ညီကိုတို့နှင့်အတူအမွေခံရသော အခွင့်ကိုပေး၏ထိုတို့မနာရှိသမီးတို့သည်သားတို့နှင့်အတူအမွေကိုခံရ၍မနာရှိသားအချို့တို့သည်ဂိလပြည်ကိုရသောကြောင့်ယော်ဒန်မြစ်ရှိဘက်ဂိလပြည်နှင့်ဗာရှန်ပြည်မှတပါမနာရှိအမျိုးသည်ဆယ်ဘုကိုရသေး၏အငယ်ခုနှစ်မှ73မနာရှိခရိုင်အပိုင်းခြားသည် အာရှခရိုင်မှရှေခင်မြို့ရှိတွင် ရှိသော မိတ်မေသမြို့သို့တွား၍လက်ရဘက်၌အင်တာပွာမြို့သို့လိုက်လေ၏တာပွာမြို့နယ်ကိုမနာရှေပိုင်တော်လဲမနာရှေခရိုင်စွန်းမှရှိသောတာပွာမြို့ကိုအေဖရင်သားတို့သည်ပိုင်ကြ၏တဖန်အပိုင်းခြားသည်ကာနမြစ်တောင်ပိုက်သို့လဲ၍မနာရှေမြို့တို့တွင်အေဖရင်မြို့အချို့ပါတော်လဲ မြစ်မြောက်ဖက်မြေသည်မနာရှေမြေဖြစ်၍ပင်လယ်၌ဆုံးလေ၏တောင်ဘက်၌ဧဖရိမြေမြောက်ဖက်၌မနာရှေမြေဖြစ်လျက်ပင်လယ်ကန့်ကွက်၍မြောက်ဖက်၌အာရှာခရိုင်အရှိဘက်၌ဣတကာခရိုင်ရှိ၏ထိုခရိုင်၌မနာရှေအမျိုးရသောပြည်သုံးပြည်ဟုမူကားဘက်ရှံမြို့နှင့်သူ့မြို့ရွာများဤဗလံမြို့နှင့်သူ့မြို့ရွာများ ဒေါရမြို့နှင့်သူ့မြို့ရွာများ၊အင်္ဒေါရမြို့နှင့်သူ့မြို့ရွာများ၊တာနက်မြို့နှင့် သူ့မြို့ရွာများ၊မေဂိဒ္ဒေါမြို့နှင့် သူ့မြို့ရွာများတို့ကိုရသေး၏။သို့ရာတွင် မနာရှေအမျိုးသားတို့သည် ထိုမြို့တို့ကိုမသိမ်းမယူနိုင်ဘဲ၊ခါနနိလူတို့သည်ထိုအရပ်၌အနိုင်နေကြ၏။ဣသရေလလူတို့သည်အားတိုးပွားသောအခါ၊ထိုခါနနိလူတို့ကို အကုန်အစင် မနှင်ထုတ်ဘဲအခွန်ပေးစေကြ၏အငယ်၁၄မှ၁၈ယောသအမျိုးသားတို့ကလည်းအကျွန်ုပ်တို့သည်ထာဝရဘုရားပေးတော်မူသော ကောင်းချီးမင်္ဂလာကိုခံရသဖြင့်အမျိုးကြီးဖြစ်၍ကိုရောဒီတဖို့တခရိုင်ဒီကိုသာ အပေကြောင့်ပေးပါတနည်းဟုယောရှုအားမေးလျှောက်ကြတော့ယောရှုကသင်တို့သည် အမျိုးကြီးဖြစ်၍ ဧဖရိမ်တောင်ကျဉ်းမြောင်းလျင်တောအရပ်သို့သွား၍ဖေရဇိပြည်၊ရေဖိမ်ပြည်၌ခုတ်လှဲကြလော့ဟု ပြန်ပြော၏။ယောသပ်အမျိုးသားတို့ကလည်း၊ဧဖရိမ်တောင်သည်အကျွန်ုပ်တို့အဘို့မလောက်ပါ။ချိုင့်အရပ်ဗက်ရှန်မြို့ရွာတို့၌၎င်း၊ယေဇရေလချိုင့်၌၎င်းနေသောခါနနိလူအပေါင်းတို့သည်သံရထားနှင့် ပြည့်စုံပါသည်ဟုလျှောက်ပြန်လျှင်၊ယောရှုက၊သင်တို့သည်အမျိုးကြီးဖြစ်၍ ခွန်အားကြီးသောကြောင့်တဖို့ဒီကိုသာမယူရတောင်ဒီလဲတင်တို့အဖို့ဖြစ်လိမ့်မည်တစ်ပင်များလျင်ခုတ်လဲရမည်ထွက်ရလန်းတို့သည်လဲတင်တို့အဖို့ဖြစ်လိမ့်မည်ခာနနိလူတို့သည်ခွန်အားကြီး၍တန်ယထာနှင့် ပြည့်စုံတော်လဲသူတို့ကိုနှင်ထုတ်ကြလိမ့်မည်ဟုအေဖရင်အမျိုး မနာရှင်အမျိုးဒီဟုသောယောသအမျိုးသားတို့အားပြောဆို၏